ကျေးဇူးတော်ရှင်အေကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်9ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောဝေဒနာ3ပါးဇယရွေးချယ်ပုံအမှတ်1တရားတော်ဉာဏ်လိုရခီးကိုမရောက်ဘဲနဲ့ရောက်တို့ကျင်းတို့မျိုးမျိုးဖုံမှုရောက်ရမယ် သွားခင်ကစဉ်းစားပြီးဒီကာလပြင်ဆင်ပြီးဒီကာလမေးမြန်းထားလို့ဒီလမ်းဒီကြီးကိုကိုယ်ကိုယ်တိုင်ပဲသွားရမှာဖြစ်နေလို့သွားတဲ့နည်းမှန်ကိုရထားလို့ရှိရင်ဖြင့်တိမ့်ကြစောင်းကြကြောက်ကြကြကျင်းကြကြဒကာကျွဲတို့ဒကာသစ်တို့မရှိတော့ဒါကြောင့်ဆရာဘုန်းကြီးတရားဟောနေတာဘာပါလိမ့်မလဲလို့ဘုန်းကြီးတို့ဒကာဓမ္မတွေကအမင်းများထုတ်ကြလို့ရှိရင်ဖြင့် သွားရလန်ခီမမြဲသေးလို့သွားရလန်ခီမဖြောင်းသေးလို့သွားရလန်ခီဖြောင်းလေခြင်းလို့ဟောနေတယ်ဆိုတာသုံးဖြတ်ချက်ချသွားရလန်ခီမဖြောင်းသေးလို့သွားရလန်ခီဖြောင်းပေးနေတယ်ဆိုတာကသိသိချာချာမှတ်ပါဘုရားကနန်းတော်ရဟောခဲ့တယ်လို့ဆိုတာမှတ်ရနော် မိစ္ဆာရိသီလံဆိုတာတစ်မျိုးရှိပမာရိသီလံဆိုတာလည်းတစ်မျိုးရှိမိစ္ဆာရိသီလံကတစ်မျိုးရှိတယ်ပမာရိသီလံအဲ့တော့မိစ္ဆာရိသီလံသွားကြလို့ရှင်းဖြင့်ဓမ္မတို့ကံမရယူမရဖြစ်ရတော့မယ်ဆိုတာသိချာမှတ်ပါသမာဓိဋ္ဌိလမ်းကိုသွားပြည့်လို့ရှိရင်လေဓမ္မတို့ ချမ်းချမ်းသာသာကျမ်းကျမ်းမာမာနဲ့ဥပေနာပဲသေပဲကင်းတဲ့စီရောက်ကြမှာပဲဒါဖြင့်အဲ့ဒီမိစ္ဆာရိသီလံသွားဖို့သမာရိသီလံသွားဖို့လမ်းတော့တွေရှိရတို့တွင်လွန်မပြင်လို့ဆင်လို့မရပါဘူးမသွားခင်ကပြင်မှုဆင်မှုကိုအရေးကြီးတော့တယ်လို့ဆိုတာအလုံးစကားဓမ္မတွေမှတ်ပါမှန်ပါဗျာအဲဒါဖြင့် ခြေပိုင်းကနေပြီးမိစ္ဆာဒိဋ္ဌိလမ်းလိုက်တဲ့ပုဂ္ဂိုလ်များကြလာတော့ဓမ္မတွေသိတဲ့အတိုင်းနဲ့မိစ္ဆာဒိဋ္ဌိလမ်းကွဲဗမာဒိဋ္ဌိလမ်းကွဲဆိုတာလည်းရှိသေးပြီးနေပြန်တော့အခုဒကာဓမ္မတွေပြိတ္တိနေရင်အမိဘောင်းကောင်းတဲ့ပြိတ္တိနေခဲ့ကြတယ်ဆိုတာဒကာဓမ္မတွေသိပြီးသား ပြိပရိနေတဲ့ပုဂ္ဂိုလ်ဒီကလည်းဆင်ယခုခါမှာတနေ့ချာလူလားမြောက်ပြီးတကလာလာတယ်ဆိုတာအိုးတာပါပဲလူလားမြောက်ဆိုတာဘာပါလဲဩလူလားမြောက်ဆိုတာအိုးတာတက်တက်ပါလားဘာမှမပါပါလားတို့တော်ဒကာရမတို့တဏှာစကားနားထောင်နေတဲ့ဒကာရမတွေကတော့လူလားမြောက်လို့ဝမ်းသာရသေးတယ်လို့ဒကာကျွယ်တို့ကတော့သုံးသုံး အဲလူသားလေးမြောက်လာရှာပြီလို့ဆိုပြီးဒီကလာတဏှာနဲ့ကိုသားလေးဖြစ်စေကိုသမီးဖြစ်စေကိုကိုဖြစ်စေလူသားမြောက်လာရင်နေသူမဆိုဝမ်းသာကြဘာဖြစ်လို့ဝမ်းသာပါလိမ့်မလဲလို့မေးတဲ့ခါကျတော့ဇာတိပိဒုက္ခသစ္စာဆိုတာလည်းသူကငကိုကမသိခဲ့ဇရာပိလူလားမြောက်တာဒီဒုက္ခသစ္စာဒုက္ခသစ္စာပဲဝါအိုတာပဲကြီးရင်တာပဲဆိုတာလည်းမသိဘူး ဒါကြောင့်မသိလို့ဝမ်းမြောက်နေကြသည်မှတ်ပါရှင်းကြဓာတိပိဒုက္ခသစ္စာမှမသိကြတော့ဇရာလူလားမြောက်လာတာကိုဒကာဓမ္မတွေကဒုက္ခသစ္စာလို့မယူတော့ဘူးအဲ့ဒါကြောင့်လူလားမြောက်ရင်ဝမ်းမြောက်ကြတယ်ဆိုတာကသမုဒယသစ္စာဝိဇ္ဇာဖုံးပြီးတဏှာကဝမ်းသာခိုင်းတာနဲ့အယံဝမ်းသာနေတာနဲ့လူလားမြောက်ဖြစ်လာတယ်လို့မှတ်ကြပါ ဒါဖြင့်ဒကာဓမ္မတို့ဒီကနေပြီးဒီကလာခန္ဓာကိုယ်ကြီးဟာအစဉ်တိုင်းတွားပြီးဒီကလာနေလိုက်တာဩမောင်မင်းကြီးကခန္ဓာကိုယ်ဘယ်များတွားမှာပါလိမ့်မလို့လို့စဉ်းစားတော့ဒီနေ့ကပြောခဲ့တယ်ဒကာဓမ္မတွေဖြာတိပြီဖြာတွေဝိုင်းနေတဲ့အိယဖြာကအလုပ်ကိုသူတွားတယ်ဆရာဝိုင်းပြီးအိယဖြာကအလုပ်ကိုသူတွားတယ်ဩဒါဖြင့်ဆရာဘုန်းကြီးကပြောတယ်ဖြာတိပြီဒုက္ခသစ္စာကနေပြီးဒီကလာ ဒီနေရာဒီဝေဒနာကဒီတောင်းကမတက်တော့ဘူးဆိုတော့မျိုးသုံးတိုင်းသုံးလို့ရှိရင်ဖြင့်ဒီတောင်းကမတက်လို့ရှိရင်သူပဲသွားတော့မလုံးလို့မဲလို့ရှိရင်ဖြင့်မရဏံပိဒုက္ခသစ္စာသူသွားဒါခန္ဓာဤလမ်းစဉ်ပေါ့ဗျာဒီလမ်းမှာတစ်ပါးရွှေ့သွားတဲ့ပုဂ္ဂိုလ်ဟာတဲ့ဒကာဓမ္မတို့ရှိပါသေးတယ်ဆိုတော့လည်းမှတ်ကြပါတော့ဒီလမ်းတိုင်းသွားနေတဲ့ပုဂ္ဂိုလ်တွေကလည်းများတယ်လို့ပဲမှတ်ပါတော့ ဒီလမ်းတိုင်းသွားနေတာကညားတယ်ဒီလမ်းတိုင်းမသွားတဲ့ပုဂ္ဂိုလ်ကရှားတယ်သဘောကျဒီလမ်းတိုင်းသွားတဲ့ပုဂ္ဂိုလ်ကဒီလမ်းတိုင်းမသွားတဲ့ပုဂ္ဂိုလ်ကရှားတယ်ဩဒါဖြင့်ဒကာဓမ္မတို့ဒီလိုခေါင်းဆောင်ခေါင်းကမှဒီလမ်းတိုင်းသွားတာကိုလမ်းလွှဲမပေးတော့ဘူးဆိုလို့ရှိရင်ဖြင့် ဒကာဓမ္မတို့ခေါင်းပြောင်းပြီးသွားရုံပဲရှိတော့တယ်။ဒီကလူစားတိလူစရာလူမရဏလူစုတိပေါ့ဗျာ။လမ်းကပြောင်းပေးမဲ့ဆရာကောင်းသမားကောင်းကမရှိဘူးဒကာကျွဲဒကာစစ်တို့ရနော်။ဆွမိဆွဲရဆွဲမိဆွဲရရင်းနဲ့နေတဲ့ပုဂ္ဂိုလ်လိုပဲသာဆွဲသမီးဆွဲပစ္စည်းဆွဲနဲ့ဆွဲသွားတဲ့ခါကျတော့ကိုယ်ရင်ကိုယ်ရမှာပဲခွေးရှိလို့ရှင်ခွေးမိဘုံကောင်းနဲ့ခွေးပြိတွေနေရ။ ဩအရင်လူကောင်းကြီးနဲ့လူတဏ္ဍကောင်းကြီးနဲ့နေခဲ့အခုခွေးကောင်းတက်ပြီးပြိတ္တိနေရဩတရားဓမ္မတို့သွားရတယ်သွားရတယ်ဆို냐တော့လေမူမှန်သွားရတာလားဖြစ်ခြင်းလို့ဖြစ်ပြီးသွားရတာလားဆိုတာလည်းမေးအမေးကြည့်ကြပါဦးဖြစ်ခြင်းလို့ဖြစ်ပြီးသွားရတယ်ဆိုတာကိုကောင်းကောင်းရှင်းပါဘူးလူကောင်းလဲသူတည်စိတ် သူတည်စိတ်ကြလို့လူရိတ်နယ်မှလဲခန္ဓာကိုယ်ယထာကြီးနဲ့ထွက်ပါရောဖွေးကောင်းတတ်ပြီးဒီကလာဇာတိပဲလှဲ့ဘယ်လှဲ့တော့ပါလဲဘာကောင်းများတတ်ပြီးလှဲ့ပါလိမ့်ခွေးကောင်းတတ်ပြီးဒီကလာလှဲ့လိုက်တော့ဩခွေးဇာတိခွေးဇရာခွေးပြာတိနဲ့သွားမသွားပဲအင်းထိုကဲ့သို့သွားမှာတော့ဘုန်းကြီးများက ဩတရားဓမ္မတွေကမသိလို့တာယသမီးရှိပါရဲ့ရေးကြည့်ပြီးဒီကလာနေတာတို့ခေါင်းပြောင်းရမှချက်ကူတော့ဒကာကျော်မသိဘူးဗျာမသိတော့ငင်းအတကိစ္စနဲ့သမီးကိစ္စနဲ့ရှိပါရဲ့ကိစ္စခန္ဓာကိုယ်ကျွေးမွေးပြုပြင်သုတ်တင်ရဲ့ကိစ္စနဲ့အချိန်ကုန်နေတဲ့ပုဂ္ဂိုလ်ဒီကားလို့ရှင်ဖြင့်တဲ့ဒီလနဲ့ဒီစကံကိုပဲလူကောင်းကခွေးကောင်းပြောင်းပြီးဒီကလာသွားအောင်မှာခွေးကောင်းစာတိနဲ့ပဲလာအောင်မှာ အဲခွေးစရာနဲ့ခိုးရည်ဖြစ်ပြီးခွေးနာရည်ဖြစ်အောင်မယ်ဒါရကြခွေးတွေဖြစ်အောင်မယ်ခွေးတွေကနေပြီးဒီကလာအင်းဘာကောင်းတောင်းမယ်ဆိုတာလည်းမပြောနိုင်ဩဒါဖြင့်လမ်းကွဲမသိတဲ့ပုဂ္ဂိုလ်များမှာဖြင့်ကောင်းပြောင်းပြီးဒီကလာမြင်ရကနေရတာရှင်းပြီးဒီကလာလက်နေတော့တာပဲဆိုတဲ့အဓိပ္ပာယ်ရှင်းသွားပြီရှင်းသွားကြပြီဒီကဓမ္မတို့အဲ့ဒါကြောင့်ခွန်ကြီးတို့ဒီကဓမ္မတွေပြောရခင်ဗျားတို့ ကျမ်းမာမှုလုပ်နေတာလည်းခွန်ကြီးများဝန်တာပါတယ်ဒီပါရဲ့ရှားပြီးကလည်းချမ်းသာမှုလုပ်နေတာလည်းမချမ်းသာခြင်းလို့လို့ဒီလို့လို့ပေါင်းမလိုက်ပါနဲ့ခေါင်းပြောင်းဖြင့်လွဲမှသွေးရင်လို့သာဟောပါတယ်လို့မှတ်ပါသဘောကျဘယ်ကျုံးကဟောတာပါလဲခေါင်းပြောင်းလွဲမှဆိုလို့သာပညာချင်းဆင်ရချင်းဖြစ်ပါတယ်ဆိုတော့ကျွန်းလွန်သွားလို့ခေါင်းပြောင်းကနီးကြမှာပြင်လို့ဆင်လို့လည်းမရတော့အဲ့ဒီတော့ ဘယ်နေရာပြင်ချင်းဆင်ချင်းပါလိမ့်မလဲလို့ဘုန်းကြီးတို့ဓမ္မတွေအမေးထုတ်လို့ရှင်းဖြင့်ဒီနေ့ကပြောခဲ့ဇရာကဗျာတိရမှာပြောင်းကြဇရာနဲ့ဗျာတိရတေနှစ်ရှိပါတယ်နှစ်နဲ့သုံးမရောက်ခင်ဓမ္မတွေပြောင်းပေးပါပြောင်းပေးပါဆိုတာသတိပေးလိုက်ဘာနဲ့ပါအကူပါလိမ့်မယ်နှစ်နဲ့သုံးနဲ့ရမှာ ဒကာဓမ္မတွေကြောင်းလွှဲလေးရဒကာကျွဲဆရာသမားကူတာပဲသုံးကိုတိုက်ရရောက်သွားတော့အဲ့ရဆရာကဆရာဝန်ဝိုင်းတဲ့အချိန်ကြတယ်မတတ်နိုင်တော့ဒါဖြင့်နဲ့နဲ့သုံးနဲ့နဲ့သုံးချားလေးဟာဒကာဓမ္မတို့ဘုန်းကြီးဒီလမ်းပြောင်းနေတဲ့ဆရာပါကလားဆိုတာအောက်မေ့လို့မရှိဘယ်နဲ့ပဲကူကအကူပါတယ်နဲ့နဲ့သုံးတဲ့အကူသုံးရောက်သွားရင်လည်းမရတော့ဘူး ဒကာဓမ္မတွေသဘောပါဒီကပရိသေနေတယ်ဒီမှာအိုတယ်လူလားမြောက်တယ်ဆိုတော့အိုတာပဲအဲလူလားမြောက်တုံးကိုဒကာဓမ္မတွေလူလားမြောက်လို့ญาတိဆိုတဲ့ယောဂဝေဒနာကပ်ရောက်လာတယ်ဒါငငယ်လေးရောက်နေတာပဲကြီးကြီးလေးရောက်နေတာပဲဆိုတော့မှတ်ထားရတာပေါ့ရောက်မှတော့ဩလမ်းခွဲရှာအောင်မယ်ခေါင်းပြောင်းတဲ့ဒီကောင်းပြောင်းတဲ့နည်းဟာမကောင်းဘူးလူကောင်းကခွေးကောင်းတက်ပြီးဒီကလာပြောင်းရတဲ့နည်းဟာတကယ်ကျော်ကောင်းရလား မကောင်းတော့ဘယ်နေရာကနေမပြောင်းမယ်မပြောင်းတဲ့နေလောက်ရမှာတော့ဆိုတော့နှစ်နဲ့သုံးချာဒီနေရာမှာလမ်းကောင်းရှာကြပြီဘယ်ကြားရှာမှာနှစ်နဲ့သုံးချာကိုရှာပြအောင်ရှာလိုက်လို့ရှင် အကျိုးမရုပ်သေးဘူးအချိန်ပြီသေးတယ်လို့ခေါ်လိုက်ပါတယ်နှစ်နဲ့သုံးကြားကိုနှစ်ကနေပြီးသုံးမရောက်ခင်တော့ရောက်သွားလို့ရှိရင်လည်းကဲမဲ့လူယူမဲ့လူရှာညာတော့လဲ ကိုကလက်ခံနိုင်တဲ့အခြေအနေမရှိတော့ပါဘူးအဲ့ဒါတွေသေးသေးချာချာစဉ်းစားတော့မှဩတို့ဟာအခုနှစ်သေးလည်းရောက်နေပြီသုံးမရောက်ခင်တဲတဲ့ကြံပါတော့လားဒီအချိန်မှာခေါင်းပြောင်းလမ်းကွဲကိုဒီကောင်းပြင်မပြောင်းပြင်ဘူးကောင်းကိုမတက်ချင်တော့ဘူးနောက်ဇာတိကောင်းကိုမတက်ချင်တော့ဘူးသူဒီအချိန်လမ်းကွဲရှာဖို့အချိန်တော့သေးသေးချာချာရောက်ပါပြီအာလုံးကဓမ္မတွေမရောက်သေးဘူးလား ရောက်တော့ကိုတဲ့အခုဒီတိုင်းသာနံပါတ်တွေနေလိုက်အလူလာမြောက်တဲ့ကရှားလိုက်ပွဲလိုက်အိမ်အောင်ကြလိုက်အင်းတော့ကြကြရခြင်းတဲ့ရဲ့နည်းနည်းရင်းကြက်လိုက်ဖြစ်စေယောဂဝေဒနာငငယ်နဲ့ရောက်ပြီးဖြစ်စေအိယဖြာကဆရာဝိုင်းမိဒကလာနေတဲ့အချိန်ကြပြန်တော့လေကြောင်းပေးမဲ့လူရှင်းရတော့လေအပြောင်းခံမဲ့ပုဂ္ဂိုလ်ကလက်ခံနိုင်တဲ့အချိန်မရှိဘူးရှိပါဘူးမရှိတော့ဒီနေရာမှာကြမှာပဲ ကိုကျွန်းနေနေပြီဆိုလို့လဲအချိန်ကကုန်ခဲ့ပါပြီ။ဒါကြောင့်ယခုတရားနာလာကြတဲ့ဘုန်းကြီးတို့ဓမ္မတွေဟာဩတဲတဲလေးတွေမှာပြောင်းရတော့မှာပါလားတို့ကဖြင့်နေမြဲနေတယ်တို့လူတို့ရိုးရာအတိုင်းပဲသွားမြဲသွားနေမယ်ဆိုရင်လူကောင်းကခွေးကောင်းတက်ရမှာသိကြတယ်မသိကြဘူးလားအဲ့ဒီကဲဆိုသေချာပိစကလာနေတာကိုဖြင့် ဘယ်နေရာကနေတပည့်တော်တို့ဗျာလူကောင်းကခွေးကောင်းမတတ်ဖင်းနဲ့အပြောင်းအလဲလေးဖြင့်အရှင်ဘုရားမိတ်ရှိပါဆိုတာလျှောက်ထားခြင်းဟာခင်ဗျားတို့တရားနာတဲ့အချိန်ဟာလျှောက်ထားတဲ့အချိန်ပဲမှန်ပါဗျာဒါကြွတဲ့ပြင်မျောလင်းတဲ့အချိန်မရှိဘူးဒါဖြင့်ဒကာဓမ္မတွေယခုအာလုံးတရားနာနေကြတဲ့ဒကာဓမ္မတွေတစ်ကဲနှစ်ကဲနှစ်ဖြင့်ရောက်တာသိကြပြီမှန်ပါဗျာသုံးတော်ဖြင့်မရောက်ကြသေးဘူးမှန်ပါ သုံးယောက်ရင်လည်းကဲမဲ့ယူမဲ့လူရှာလို့မတွေ့တော့ဘူးသဘောပါဒါဖြင့်ဒကာဓမ္မတို့ယခုချိန်ဟာနှစ်ထဲရောက်နေလို့သုံးမရောက်ခင်သမာဓိဋ္ဌိမဲ့ခင်လမ်းရှာပါတော့ဆိုတဲ့ဥစ္စာသတိပေးလိုက်ပါလေနှစ်ကသုံးမရောက်ခင်ဘယ်လမ်းရှာရမလဲသမာဓိဖြင့်မဂ္ဂင်လမ်းကိုရှာပါတော့ဆိုတဲ့ဥစ္စာဘုန်းကြီးကလေးလေးနက်နက်မသိသေးတဲ့ပုဂ္ဂိုလ်လည်းသိအောင် ။အော်ဟုတ်သားပဲ။အိုမှုကဆိုတာနာမှုသွားမှာပဲ။နာမှုကလည်းသေမှုသွားသေမှုကြရင်ခေါင်းပြောင်းရတော့မယ်။မြောင်းရပဲ။အဲ့ဒီအချိန်ကျမှပြင်မအောင်ဆင်ပါအောင်ပဲဆိုတော့နောက်အလွန်ကြသွားလို့ပြင်းချင်းချင်းချင်းကုန်ခဲ့ပြီလို့မှတ်လိုက်ပါတော့။သဘောပါလား။အဲ့ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်ဟိုးရှိပါထေစိတ်ကောင်းမှာစပါးတွေကပေါ်တဲ့အခါဒါဒီလူရင်းမထားပါနဲ့ ဒါရီလိုရမလားဗာနဲ့သဘောင်းပေါ်ရင်ကိုသိနိုင်တယ်ကိုဗျာတိမရောက်နိုင်ဘူးလားအဲသဘာပေါ်လို့ရှိရင်လည်းဆယ်စီပါစီလုံးစုံသေးတယ်ဟာသဘာမင်းနေကြတာပဲဆိုပြီးကြတာခင်ဗျားတို့မျောလင်းချက်ကလည်းဒီမှာရှိခင်ဗျားတို့မျောလင်းချက်ကတဏှာကမျောတာခန္ဓာကဗျာတိသွားတာမျောလင်းချက်ကတဏှာကတော့ကိုပစ္စည်းရမှုမျောနေခန္ဓာကဘယ်သွားနေခန္ဓာကဗျာတိသွားနေ တကယ်ကျွမျောပုံတခြားရောက်ပုံကတဖုံပါလားမျောပုံကတခြားရောက်တာကတဖုံဒါကိုစဉ်းစားဖို့အမှန်တန်ကောင်းတဲ့အချက်ပဲဆိုတာဆရာဘုန်းကြီးတရားမောမီသိနေထားဖို့ရာလေးကိုပြောပါတယ်ဒကာဓမ္မတွေကတော့ဥဇ္ဇတာကောင်းတဲ့အာသက်40ကျော်မှဇာတာကောင်းပြီစိပလလာပါတယ်ဖွံ့ဖြိုးလိမ့်မယ် ခင်ဗျားတို့ဖွင့်ပြောမဖြစ်ပြောဆိုတာကကျုပ်မှမဆိုနိုင်ဘူးဘုရားဟောဒါတော့မဟုတ်ဘူးဆိုရတယ်နော်ခန္ဓာကိုယ်ကြီးကလူလားမရောက်ရကလူလားမမြောက်တဲ့စီတော့ဖြင့်သွားလိမ့်မယ်မသွားပဲလားသွားပါဘူးအေးရပြာကဆရာဝိုင်းနဲ့စီတော့မသွားပဲဘူးလားသွားမှာအဲ့တော့ခမည်းတော်ကံစားတာကောင်းမကောင်းသဘာပေါ်လို့ငွေပေါ်မပေါ်တော့ဘုန်းကြီးများမပြောတတ်ဘူးခန္ဓာကိုယ်အသွားမှန်တာကတော့ဖြင့်ဇရာကဗျာတိသွားတာတော့ တဏှာရည်တစ်ဆက်ကမှနောက်မဆုတ်ပါဘူးဆုတ်သေးရဲ့အဲ့ဒါရညံလဲကြည့်တော့မှဩတို့မျက်လုံးပိတ်ပြီးတဏှာကတကယ်သွားနေတဲ့စီတော့မပြောဘဲနဲ့မရပါကြီးအရလို့ပြောနေတာဩရန်သူပယောကဝင်နေပါတော့လားလို့တွေးဖို့သိကောင်းမကောင်းဘူးလားမနေ့ကလာကစားရပါလေကြားတယ်လေကိုလာကလေကိုဘုသာမျောနေတယ်ခန္ဓာကိုယ်ကြီးပယ်သွားနေတယ်လို့မသိဘူး သွားတာကတော့မှန်မှန်းမဟုတ်လားမှန်ပါဗျာဇရာကပဲသွားတယ်အင်းသူကတော့ဖြင့်အင်းလကဘယ်တော့ကြာဘယ်တော့ပြည့်လိမ့်မယ်ဘယ်တော့ကြာလို့ရှိရင်ဖြင့်ဘယ်နေယူလို့ရှိရင်ထိုင်စားတော့ကြအစရှိတည်နေဂုံတယ်လို့ပဲသူတို့လဲတဏှာနဲ့မျောနေတာပဲရှိဒါဖြင့်သူမျောတယ်ကဟုတ်မှုမသေးကြဘူးသဘောကျခန္ဓာသွားတာကတော့အဲ့ဒီတော့ဒကာဓမ္မတို့သူ့စကားနားမထောင်ပဲနဲ့ ဘုန်းကြီးတို့ဖရာဟောတဲ့ဉာဏ်စကားကိုနားထောင်ပါဘယ်စကားနားထောင်ရဉာဏ်စကားကိုနားထောင်ကြပါလို့လေးစားစွာနဲ့ပဲအမှားပြင်လိုက်ပါတယ်လေးစားစွာနဲ့အမှားပြင်လိုက်ပါတယ်ဉာဏ်စကားနားထောင်ပါဆိုတဲ့ဥစ္စာသဘောပါကြဒါဖြင့်တပည့်တော်တို့ဗျာဒါကမိစ္ဆာရိတိလမ်းကိုခွေးကောင်းတက်ပြီးဒီကလာဒီဘက်သွားရပါတယ်သမာရိတိလမ်းဆိုလို့ရှိရင်ဖြင့် ဘာကောင်းမှမတတ်ရပဲနဲ့ဒီတခါအသေးဒုက္ခပြီးလို့ရှင်ဖြင့်အနေဒုက္ခအနေဒုက္ခသာရှိတော်တယ်ဆိုတာကတော့သမာဓိဋ္ဌိလမ်းမိစ္ဆာဒိဋ္ဌိလမ်းကတော့အသေးဒုက္ခလူသေးဒုက္ခပြီးတဲ့အခါခွေးကောင်းတတ်တဲ့ဒုက္ခပြန်လှည့်ငါပြောမလဲလားအဲ့ဒီလိုလဲမာရီအချိုးကျမြင်ပြီးဒီကလာနေတော့တတ္တပတ္တဇမသားခင်တဲ့ဖွာကြီးကလူကောင်းကခွေးကောင်းကိုတတ်တယ် ဥပရိမေရကြီးဟာလူကောင်းကနောက်ရှိဖို့တော့ကောင်းကိုသွားဖြစ်မဖြစ်ဘူးလားအဲ့ဒါလေထောက်ကြည့်တော့ဩလမ်းကွဲမတွေ့တဲ့ပုဂ္ဂိုလ်ကြီးလမ်းစဉ်ကဖြင့်ဒုက္ခပေါ်ဒုက္ခဆင့်တာပဲသုတိဒုက္ခပြီးတော့ကိုခွေးကောင်းတတ်တဲ့ဒုက္ခပြန်ဆင့်သုတိတော့ကလည်းဒုက္ခသစ္စာပဲခွေးကောင်းတတ်ရတဲ့ဇာတိဟာရောအင်းဒုက္ခပေါ်ပါဆင့်ပါလား အရင်တော့ကလူလူဆိုတဲ့ပညာကလေးဒုက္ခကတင့်သေးခွေးဆိုတဲ့ဒုက္ခကပိုပြီးဆိုးပါမဆိုးပါဘူးလားအဲ့ဒါတွေထောက်ကြည့်တော့မှဩလမ်းခွဲမတွေ့တဲ့ပုဂ္ဂိုလ်ကြီးလမ်းစဉ်ကြီးမိစ္ဆာရိတိလမ်းစဉ်ကဖြင့်ခေါင်းပြောင်းပြီးဒီကာလဒုက္ခရောက်တာပဲကိုဆိုတဲ့ဥစ္စာမှတ်ထားကြတော့သဘောကျဒါပြန်ဒကာဓမ္မတို့လမ်းခွဲကဘယ်နေရာခွဲရမယ်ဆိုတာမှမသိတဲ့ပုဂ္ဂိုလ်သာယသမီးရှိပါရဲ့ကြောင့် အချိန်ကုန်ပြီးဒီကရနေတဲ့ပုဂ္ဂိုလ်များဒကာကျွဲတို့ဒကာတစ်တို့လမ်းကွဲမသိတဲ့ပုဂ္ဂိုလ်မိစ္ဆာရီလမ်းကြီးဖိလိုက်နေတယ်လို့ဆိုလိုက်ပါတော့ဗျာသဘောကျခဲဒီတခါပင်ပညာစင်ညာပါဆိုတမာရိဋ္ဌိလံဘယ်ကနေခွဲမလို့ဆိုတော့သရာနဲ့ဗျာတိမြောက်ခင်ခွဲမပြပေါ်ပါလားဘယ်ကနေခွဲကြမလဲ ဆရာတော်ကိုရောက်ပြီးဒီကလာနေကြပြီမြာရီမရောက်ခင်တကကျွဲတို့တကသစ်တို့ဖွဲကြအောင်အခုဒီကဓမ္မတွေတရားနာလာတာကတော့ဗျာတိသေးသေးချာချာမရောက်သေးလို့လာနိုင်ကြဇရာကတော့သိချာနေဒါပြန်အခုချိန်ပါချိန်ပါလဲဆိုတော့ခေါင်းမတက်ရတဲ့လမ်းကိုခေါင်းစားသိမ့်တဲ့လမ်းကိုဒီကဓမ္မတို့ဖွဲကြပါစို့ဆိုတဲ့အဓိပ္ပာယ်ကိုပြောပြီဒါပြန်ဘယ်ကနေဘယ်ခွဲကြမလဲ ဗျာတိမရောက်ခင်ဒရာကနေပြီးဗျာတိမရောက်ခင်လေးဒကာကျွေရေးဘာလို့อ่ะအဲ့ဒီနေရာမှာတမာရိဋ္ဌိမက္ကဏရှားပါတော့ရှင်းမလားတမာရိဋ္ဌိမက္ကဏနှစ်နဲ့သုံးမရောက်ခင်နှစ်ကသုံးရောက်တော့သွားမှာပဲသုံးဝင်သွား냐တော့လေမရောက်ခင်လေးခွဲရှင်းပြီနော်ခဲတယ်ပြန်အခုဒကာရမတွေက သွားနေတာကတော့ဖြင့်အမှန်ပါပဲနှစ်က3ရောက်အောင်ခန္ဓာကြီးရဖြင့်လျှော့စင်းမပေးဘူးရှေ့တိုးသွားဗျာရိရောက်မဲ့သွားနေတယ်ဆိုတာသိကြပါဘူးဩဒါဖြင့်တို့လမ်းခွဲရှာရမှာဒီမရောက်ခင်လေးတူတောင်းတဲ့အချိန်နဲ့ခွဲရမှာပါလားဆိုတာပေါ်လာမရောက်ခင်တူတောင်းတဲ့အချိန်လေးမှာဘာလို့อ่ะခွဲရမယ်ဆိုတာသိကြပါလားအဲ့ဒါသမင်းဖြည့်စားနေဖို့အချိန်လည်းမဟုတ်ပါဘူး ပို့ဆောင်ပြီးဒီကလာကုန်တွေရောင်းဝယ်နေဖို့အချိန်လည်းမဟုတ်ပါဘူးဒီကြားမှာပဲခွဲပြောင်းခွဲလိုက်ပါဆိုတာကိုဖြင့်အမြင်ကျဲတဲ့ပုဂ္ဂိုလ်ကခေါင်းပြောင်းမှမတတ်နိုင်လို့ကိုကျွတ်နဲ့ပြီးမှကယ်ဆယ်နိုင်ဖို့ရအချိန်နေမမြင်လို့ဒီအချိန်လေးပဲကယ်လို့ဆယ်လို့ရတဲ့အချိန်ပဲဆိုတာဒကာရမတွေကလေးစားစွာနဲ့မှတ်ရမယ်သဘောပါကြကောင်းပြီဒါဖြင့်ဘယ်နဲ့ပဲကြားခွဲရမယ် မရောက်ခင်တော့တခါသိမရောက်ခင်လို့တော့ခန္ဓာသွားနေတာကတော့အရောက်သွားနေအဲအရောက်သွားနေတာမရောက်ခင်လေးပေါ့ဗျာမရောက်ခင်လေးပဲခွဲရမယ်ဆိုတာကျင်납ပါဗလားအဲ့ဒီဒါဖြင့်ဩဒုက္ခတရားနာလာတဲ့တရားဓမ္မတွေဆရာဘုန်းကြီးနဲ့ကြုံရဆုံးရတဲ့အားလုံးသောတရားနာပိဋကတရားဩလမ်းွယ်ဒီကခွဲရမှာလို့ဒီအချိန်မှာ သာယသမီးစီပွားရေးကိုဖိလိုက်နေဖို့အချိန်မဟုတ်ဘူးဒီချိန်ကြီးကတော့ရှင်လမ်းခွဲပြီးသွားရမယ်အချိန်ရှိဆိုလို့ရှင်ဖြင့်ခေါင်းပြောင်းသွားလို့ရှင်ဖြင့်လူကောင်းကခွေးကောင်းဖြစ်လို့ရှင်ဖြင့်အင်းဖရာတွေ့တယ်ဖရာတော်တက်ပြီးခွေးကကျင်းကြီးဆောင်မယ်ကျင်ငယ်ဆောင်မယ်ခေါင်းပြောင်းပြီးရင်တတ်နိုင်မှာသူ့ဘဝလေးတဲ့သူမပြောဘူးအမိတနာနန်နဲ့သမေအိုးလိုက်ရှာရတာကိုအလွန်ရှင်းနေတယ် တန်ခါရတဲ့တွေ့တာဟောင်းနိုင်မယ်မဟုတ်မေးဘူးလားအဲ့တော့ဘုရားတရားသံဃာနဲ့ယံဖြစ်ရမယ်ဘုရားရောက်ပြီကဲတင်မဲ့ပုဂ္ဂိုလ်လာတိုင်းလာတိုင်းသူယံဖြစ်လိမ့်မယ်အဲ့ဒါခေါင်းပြောင်းပြီးမှပြင်လို့မရဘူးဆိုတာကိုရှင်း납ပါဒါဖြင့်ဃာရမတို့သစ်ကသုံးမရောက်ခင်သမာဓိဋ္ဌိလံပြောင်းပါခုနကခေါင်းပြောင်းတဲ့လမ်းကမိစ္ဆာဓိဋ္ဌိလံလို့မှတ်လိုက်စမ်းကဲဒါကြရှင်း납လား ခုချိန်ပါချိန်တော့လို့မေးတဲ့အခါလမ်းပြောင်းဖို့ချိန်ပါဖရာလို့တပြိုင်တည်းပဲလျှောက်ဖို့အချိန်ရောက်ခုချိန်ပါချိန်ပါလေခေါင်းပြောင်းဖို့အချိန်ဖြင့်သေသေးဒီချိန်မှာလမ်းပြောင်းဖို့အချိန်တော့သေချာရောက်ပြီမပြောင်းတော့ဘူးဆိုရင်ခေါင်းပြောင်းသွားလိမ့်မယ်သဘောကျအဲ့ဒါခင်ဗျားတို့ကတော့ပြောလိုက်ဩတပည့်တွေကလည်းသားနဲ့သမီးနဲ့ဆွေးနဲ့မျိုးနဲ့ပြည့်စည်ကလည်းအခြေတည်ထားတာနဲ့ မလွယ်ဘူးဖေဟာမလွယ်ရင်ခွေးကောင်းတော့ပြောင်းသဘောကျမလွယ်ရင်ပါတယ်ခွေးကောင်းပြောင်းကဲမဲ့လူယူမဲ့လူလာရင်ရန်ဖြစ်ဒီတိုင်းမနေဘူးလားအဲ့ဒါကိုကိုကိုခုကဆွေးရင်ပြီးဒီကလာလမ်းခွဲရှာလို့ရှိရင်လူလိမ္မာဘောတကားကျွဲတို့တကားတစ်တို့နော်ဒီချိန်မှာလမ်းကောင်းမရှာတော့ပါဘူးလမ်းခွဲမရှာတော့ပါဘူးဆိုရင်ဖြင့်ခမရတို့ဘုရားတရားနဲ့ တန်ခါကယ်မဲ့လူယူမဲ့တဲ့လာတိုင်းခင်ဗျားတို့ရန်သူဖြစ်တော့မှာဖြစ်ပေဘူးလားဖြစ်မလားကျင်းနာဗလားဒါဖြင့်ဓမ္မတို့ဖွဲနည်းကိုပြကြပါစို့ကဲဒါဖြင့်ဒီကနေ့ပြည်ဒီကာလဓမ္မတွေခေါင်းမပြောင်းရတဲ့လမ်းကိုပဲဘုန်းကြီးတို့ပြပါတော့မယ်နော်ကောင်းမကောင်းတဲ့ဤလိုပဲပြရတော့မယ်ဆိုတော့ခင်ဗျားတို့ဒါနာသီလာ ရှိပါတယ်တကားကျွေရနော်အာဒါနပေးလို့လို့ရှိရင်လည်းကောင်းကောင်းတော့လွတ်ကောင်းပါရဲ့သီလဆောက်တည်ပြီးကြတာနေပြန်ရင်လည်းကောင်းကောင်းတော့လွတ်ကောင်းပါရဲ့ဆိုတော့ဘုရားကဟောပြန်အဲ့ဒါကနိယမတရားမဟုတ်ဘူးกว่าနိယမတရားဆိုတာကဒီလိုမဟုတ်ဘူးနိယမတရားဆိုတာကဒကာရမတို့မြဲတဲ့တရားမမြဲတဲ့တရားလောကကြီးတဲ့ကုသိုလ်တွေကလည်းရှိသေးတယ်ကုသိုလ်ကမြဲတဲ့ကုသိုလ်မမြဲတဲ့ကုသိုလ်ရှိသေးတယ် သဘောကျကုသိုလ်မှာလည်းတချို့ကုသိုလ်တွေအများကြီးနဲ့ဒါကြတဲ့ဥပရိမေဘုရားကြီးများအတရိတဒါနဆိုတဲ့ကုသိုလ်တွေမှကြီးလိုက်တဲ့ဖြစ်ချင်းတိုင်းပြည်တိုင်းပြည်လုံးနဲ့သူတို့ရှင်မြင်းနဲ့ပြိုင်ပြီးလှူတာသူတွေဥပရိမေဘုရားကြီးများသူတို့ကပဲနိုင်တာပဲတို့တော့ခေါင်းကြောင်းမလွတ်တဲ့တွေ့အဝီစီကြသွားတယ်ခေါင်းကြောင်းဒါဖြင့်သူမမြဲတည်းလို့ပေါ့သဘောကျ ဒါဖြင့်ကုသိုလ်မှာလည်းမြဲတဲ့ကုသိုလ်မမြဲတဲ့ကုသိုလ်ရှိသေးတယ်ဆိုတာလည်းရှင်းတတ်ဖို့ကောင်းပါလားအဲ့တော့ဓမ္မသင်္ကနီပါဠိတော်သွားကြည့်လိုက်တာပေါ့ဓမ္မသင်္ကနီပါဠိတော်သွားကြည့်လိုက်တော့သမ္မတ္တနေကြဓမ္မမဖောက်ပြန်တော့ဖြင့်မြဲကုန်တော့သဘောကျအော်မဖောက်ပြန်တော့ဖြင့်မြဲတဲ့တရားဖောက်ပြန်ပြီးကြတာနေတဲ့တရားနှမျိုးရှိသေးတယ်ကုသိုလ်ဝင်မှနှမျိုးရှိတယ် မဖောင်းမပြန်ပဲနဲ့မြဲတဲ့ကုသိုလ်ကတစ်မျိုးဟောက်ပြန်ပြီးကြတော့မမြဲတဲ့ကုသိုလ်ကအဲဒီပြင်ဒါနသီလတွေကတေကံကြီးမှာသားဆွဲသမီးဆွဲပစ္စည်းဆွဲသွားတော့ဘုဒါနသီလကနောက်မှချုပ်ပေးရမယ်သားဆွဲသမီးတွေကခွေးဖြစ်မှာကစောတယ်တပည့်ကြအင်းဒါကမမြဲသေးဘူးလို့ဆိုရမယ်မဲ့ဆက်အောင်လှုပ်ထိုင်မြဲကြတယ်တပည့်ကြမဲ့ဆက်အောင်လို့ရင်မြဲမယ်ဆိုတာသိကြကြဒါဖြင့် တို့ကလည်းသွားနေရတာကလည်းအိုးရကသေးရသွားပြောင်းရမယ်အလုပ်ကလည်းအတော်များများပြောင်းရမယ်ဘာကြောင့်လဲဆိုတော့ခန္ဓာကိုယ်ကြီးကအဲ့ရဖြာကစီသူအမြဲတမ်းပြေးပြီးဒီကလာနေတဲ့အတွက်မြဲတဲ့ကုသိုလ်ကိုမြန်မြန်လုပ်ရမယ်ဆိုတဲ့ဥစ္စာတစ်ထစ်ချက်မှတ်ရတယ်။တပည့်ကြမြဲတဲ့ကုသိုလ်ကိုရေးစည်းကိုပဲလျှောက်လို့ဒါနသီလတွေလောက်တာပေါ့တို့မြဲတဲ့ကုသိုလ်လက်မလျှော့နဲ့။တပည့်ကြ ဒါနသီလကံမလုံးတော့လို့မဆိုဘူးလုံးပါသို့တော့မြဲတဲ့ကုသိုလ်စိတ်ချရတာကိုလည်းကိုယ်ပိုင်ရအောင်လုပ်ထားလိုက်ပါကျင့်납ဗလားကောင်းပြီတယ်မြဲတဲ့ကုသိုလ်ဆိုတော့ခမရတို့ဖရာကပြိဋိဘံသံဃာနည်းဟောခဲ့ပြိဋိဘံသံဃာနည်းမှာဟောခဲ့ပါတယ်ဒကာဓမ္မဓမ္မပဒမှာလည်းလာပါတယ်တန်ရုံမှာလည်းလာပါတယ်ဓမ္မပဒမှာလာတာကအနန္တာတဲ့မင်းတွေကလို့ဆိုရင်ဖြင့် ဒကာတွေလည်းရှိတယ်ဒကမတွေလည်းရှိပါတယ်မဲ့မှာဘိက္ခုနီမိန်းမတွေလည်းရှိပါတယ်ဘိက္ခုယောက်ျားတွေလည်းရှိပါတယ်ကွာအဲ့ဒီတော့အဲ့ဒီပုဂ္ဂိုလ်တွေကိုငါအာဓမ္မာနုဓမ္မပရိပတ်နဲ့ပူဇော်လို့ရှိရင်ဖြင့်ငါဒီအမွန်မြတ်ဆုံးလက်ခံတဲ့တရားပဲသဘောကျလားဓမ္မာနုဓမ္မပရိပတ်တိဖြစ်တဲ့ အကျင့်နဲ့ပူဇော်တာဟာငါဒီပရမယပူဇာယလို့ငါသေချာဟောပါတယ်ပရမယလွန်မြတ်သောပူဇာယပူဇော်ခြင်းနဲ့ပူဇေသည့်နာမပူဇော်သည်မြည်အဲ့ဒါသမတ္တနိပါပဲဥပဒနာညာမဲညာတင်နဲ့ပူဇော်တာဟာငါကြိုက်ဆုံးပဲသဘောကျလားဥပဒနာညာမဲညာနဲ့ပူဇော်တာကဖြင့်ဘာကြောင့်သူကြိုက်ပါလိမ့်မလဲဆိုတာမဲလိုက်တော့ခေါင်းကခေါင်းကြောင်းအလို့လွတ်သွားတယ် သမတ္တနေကြဓမ္မဆိုမဖောက်ပြန်ပဲနဲ့မြဲသွားမယ်ရှင်းမလားအဲ့ဒီတော့ကိုဒါနတရားတွေလုံးလို့ပေါ့ဗျာဒီဟာလက်မလွတ်နဲ့ဒါနလည်းသူ့သွန်းလိုက်ရတာပဲသီလလည်းသူ့သွန်းလိုက်ဟမ်သူ့ဟာသူသီလလုပ်လိုက်တော့ရတာပဲတဲ့ဒါနစေနာပါစေနာပါလို့ရှိရင်၎င်းစေနာကိုပဲအဲယူပပင်စေနာလေးသရပင်စေနာလေးဣတိသာဒနာဘေယမနာဘေယတိဆိုသောကြောင့် ဒီစေတနာကိုပဲဖြစ်တဲ့ရှုရင်ဓမ္မနုပဒနာဖြစ်တယ်သီလမှာလာတယ်ခင်ဗျားတို့ဗာဏိပါဒကျင်ချောင်းအရိဏရဏကျင်ချောင်းနဲ့ကျင်ချောင်းလို့တဲ့စေတနာတွေကိုပဲခင်ဗျားတို့ဖြစ်တဲ့ရှုလိုက်တယ်သီလလည်းဖြစ်သွားတာပဲအဲဥပဒနာရောဒီလိုနေရာတိုင်းလိုက်လိုက်ပါဒါနအလုပ်လည်းဥပဒနာလိုက်ပါသီလဆောက်တည်တယ်အဲသီလဥပဒနာလုပ်လည်းလုပ်ပေါ့ဗျာ ရှင်းမလားအဲ့ဒါပါဠိတော်တွေမှာအစုံရှိပြီးဒီကာလနေတဲ့အတွက်ဘုန်းကြီးတို့ဓမ္မတွေကအင်းဒါနလို့ဥပဒနာလိုက်ရတယ်ဖေးသီလဆောက်ပြီးတော့လိုက်ရမှာသူမလိုက်လို့ရှိရင်တော့ဖြင့်ဒါမဟုတ်သေးဘူးပေါ့ဗျာဂိုင်းဒါဖြင့်ဓမ္မတို့ဩနသေးကြလမ်းခွဲပါတော့မယ်ဆိုတော့ရှင်အနန္ဒဘုရားကမင်းကွာတဲ့ဒကမတွေလည်းရှိဒကာတွေလည်းရှိညာမိမရန်ယောက်ျားတွေလည်းရှိတဲ့ပုဂ္ဂိုလ်များ ဓမ္မာနုဓမ္မဝိပတ္တိအကျင့်ကျင့်ပါလေအဲ့ဒါငါဘုရားပူလွန်စွာပူဇော်တဲ့အလုပ်ပဲကွာဘယ်နဲ့ကြောင့်ငါဘုရားဒီလိုဟောရကြုံဆိုတော့ခေါင်းမပြောင်းရဘူးဟေးရင်းမိဗလားဘယ်လိုပါလဲခေါင်းမပြောင်းရဘူးတခါကျွဲခေါင်းကြီးများပြောင်းမြင်သေးလားကျွဲကြီးများဖြစ်ရင်ခဘူးလားလူကောင်းကနေဂျိုကားကြီးဖြစ်ရမယ်ဆိုလွယ်ပါမလွယ်ဘူး ရှင်များဖြစ်ရမယ်ဆိုတဲ့ကတည်းကောင်းနိုင်ကြမြင်လေရအမှန်အယုတ်ဆိုကြည်တံပြီးဒီကရမက်ဖို့နဲ့ဝေးလို့တိရိစ္ဆာန်တို့ဘုရားကဟောထားတယ်သူပါဠိကိုကလည်းမက်ဖို့မှဝေးတာတိရိစ္ဆာန်လို့ဆိုထားတာကိုအဲ့ဒါကြောင့်ခေါင်းမပြောင်းမဲနဲ့တရားဓမ္မတို့လမ်းခွဲရှာဖို့အချိန်ရောက်ပြီသဘောပါရဒါဖြင့်ဓမ္မာနုဓမ္မပရိပတ်တိအလုပ်လုပ်ပါ ရှင်းမလားဘာလို့လို့ရမလဲဩတော်တော်ရေးကြည့်ပါလားဆိုတာတကားကျွဲတို့တကားပြစ်တို့လေးစားစွာနဲ့မှတ်လိုက်စမ်းပါဓမ္မနုဓမ္မပฏิပတ်တိအလုပ်ကိုလုပ်ပါသဘောကျပြီနော်ကောင်းပြီဒါဖြင့်ဓမ္မနုဓမ္မပฏิပတ်တိအလုပ်ကိုဓမ္မတွေရှင်းရှင်းလင်းလင်းပြတော့မယ်ရှင်းရှင်းလင်းလင်းပြတော့ပဲဆိုတော့ဘုရားခင်ကိုရမေကြီးကလည်းတဲ့ မင်းတို့ကိုရှင်းရှင်းလင်းလင်းပြတော့မယ်ဆိုလို့ရှိရင်ယုံကြည်လောက်စွာလေးတော့ငါထောက်ခံချက်ပေးပါဦးမယ်ဆိုပြီးပေးပြန်တယ်ဓမ္မနုဓမ္မပရိပတ်တိအလောက်ကိုလုံချင်းသည်ဘုရားကိုအမျက်ဆုံးပူဇော်ခြင်းပဲဓမ္မနုဓမ္မပရိပတ်တိအလောက်ကိုလုံချင်းသည်အမျက်ဆုံးပူဇော်ခြင်းဘာကြောင့်အမျက်ဆုံးပူဇော်ခြင်းတော့ငါဘုရားဟောရတုံးလို့အမေထုတ်တဲ့ခါကျတော့ငါဘုရားကြီး အသက်အသက်ကြံခြင်းအသက်အသက်အာထုတ်ခြင်းယောနိတော်မနတိကာရယောနိတော်သမဗရံဆိုတဲ့အသက်ကြံအသက်အာထုတ်လို့ငါဖျားအတုမရှိတဲ့ဖျားဖြစ်သူရောက်လာခဲ့တယ်ကွာနှလုံးသွင်းအမှန်ကြံပြီးယောနိတော်ဆိုတဲ့နှလုံးသွင်းကလည်းအသင့်အသင့်ကြံပြီးဒီကလာအသင့်အသင့်အထုတ်တာနဲ့သင့်မှန်တဲ့အကြံစီ ဖြောင့်မှန်တဲ့ဉာဏ်စီဖြောင့်မှန်တဲ့အထုမှုပေါ့ဗျာနှလုံးသွင်းအကြံလဲကောင်းရမယ်နှလုံးသွင်းအထုမှုလဲအဲ့ဒီကဲတော့တဲ့အသင့်ကြံမှုအသင့်အထုမှုကိုအထုတ်တဲ့အတွက်ငါအတုမရှိတော့ဖရာဖြစ်သူငါရောက်လာခဲ့တယ်မင်းတို့ကိုလည်းငါတိုက်တွန်းပါလေကွာတဲ့အသင့်အသင့်ကြံမှုနဲ့အသင့်အသင့်အထုမှုမင်းတို့ဖြစ်အောင်နေကြစမ်းပါလို့သေချာဟောပြန် သဘောကျဒါဖြင့်ဒကာဓမ္မတို့ပူဇော်တာလည်းဓမ္မအနုဓမ္မပြပတ်နဲ့ပူဇော်လို့လည်းဟောခဲ့ပြန်တယ်အသင့်အသင့်ကြံပြီးဒီကလာအသင့်အသင့်ဆိုတာမှန်ကန်တာပေါ့ဗျာယောနိတော်မနိကယောနိတော်မနိကာရနဲ့ကြံပြီးဒီကလာယောနိတော်မနိကာရရှိတဲ့အလုတ်သမဗရံအလုတ်ကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ငါဖះဖြစ်သူအတုမရှိတဲ့ဖះဖြစ်သူသေချာရောက်ခဲ့ပါလေကွာတဲ့မင်းတို့ကလည်းငါတိုက်တွန်းလို့လည်း ဒီအကြံကောင်းအထုတ်ကောင်းတစ်ခုနဲ့ပဲမင်းတို့ကြိုးစားပါလို့ဆိုတာငါလေးစွာစွာနဲ့ပဲမင်းတို့ဆုံးမပါဒီလိုလဲဟောပြန်တော့ဒကာဓမ္မတို့ဓမ္မနုဓမ္မပฏิပတ်တိအလောက်ပါဒကာကျွယ်တော်ရေးကြည့်မကြည့်ဘူးလားရေးကြည့်တော့ဒကာဓမ္မတွေနာကြည့်ကြီးနဲ့ထောင်မပဲဒီလောက်ဟာပေါ်ပေါ်လွင်လွင်နဲ့အလုပ်လဲလုပ်တတ်သွားမယ်အမှန်ကိုလဲရောက်သွားမယ်ခေါင်းပြောင်းတဲ့ဇက်ကိုလဲသိမ့်တော့မယ်တပည့်ကြဒါဖြင့် ဘာမှပူဇော်မရှိဘူးတတ်တောင်ပြီးတဲ့ကာလရှင်းပေါ်တာတော့ကိုတိုက်တွန်းထားပါပြီ။ကိုင်းတာဖြင့်ဒကာဓမ္မတို့ဓမ္မနုဓမ္မပฏิပတ်တိပဲပြောပါတော့မယ်နော်။ဓမ္မနုဓမ္မပฏิပတ်တိကိုသေချာပြောရအောင်မယ်လို့ဆိုတော့ဒကာဓမ္မတို့ဓမ္မလည်းသိမှာအနုဓမ္မဆိုတာဓမ္မကရှေ့ပိုင်းမှာရှိတာကဓမ္မအဲ့ဒီဓမ္မနဲ့အနုဓမ္မဆိုတာကလျော်အောင်လုပ်အောင် နော်ဓမ္မဒီကဘာအနုဓမ္မဒီဓမ္မနဲ့ဒီဓမ္မလျော်တဲ့အကျင့်ဒီဓမ္မတဏ္ဏမဓမ္မနဲ့ဟုတ်လားကြည့်တဲ့ဉာဏ်နဲ့ကလျော်အောင်အဲ့ဒီအကျင့်ကျမ်းမာတာလင်တဲ့မင်းတို့တရားချမယ်တဏ္ဏဘက်ကဓမ္မနော်နဲ့နံပါတ်ကအနုဓမ္မလျော်တဲ့ဓမ္မလျော်အောင်ကျင့်လျော်အောင်ကျင့် ဒီဒီဓမ္မကိုလျော်အောင်ကျင့်တင်းနာမဓမ္မကိုနှစ်နာမနဲ့လျော်ရသဘောကျလားတင်းနာမဓမ္မကိုလျော်အောင်ကျင့်သဘောကျတင်းနာမဓမ္မကိုနှစ်နာမနဲ့လျော်အောင်ကျင့်ဒီကကြွေသဘောပါတင်းနာမဓမ္မကို အဲလျောင်ခြင်းဆိုတဲ့ဥစ္စာအမှန်အရေးကြီးပါတယ်အဲ့ဒီကအမှန်အရေးကြီးနေတော့ဘုန်းကြီးတို့ဓမ္မတွေကဩဒါတရားသားပါကလားဒီကနေမဟုတ်မီခွဲရတာမအနာမရောက်မီခွဲရမှာဒီကျင့်ပါလားသဘောကျအနာမရောက်မီခွဲရမှာကအဲဓမ္မနုဓမ္မပฏิပတ်တိအလုံးရှင်းမလားဘယ်လောက်ပါလိမ့်မလား အဲမြန်မာလိုပြန်လိုက်တော့ဒီဓမ္မနဲ့ဒီဓမ္မလျော်ဖြင့်ပြီးတာဒါဖြင့်ခန္ဓာနဲ့ဉာဏ်နဲ့လျော်ပါ့ရှင်းသေးဘူးလားခန္ဓာနဲ့ခန္ဓာနဲ့ဉာဏ်နဲ့လျော်ပါစီသဘောပါကြခန္ဓာနဲ့ခန္ဓာနဲ့ဉာဏ်နဲ့လျော်ပြည့်လိုက်စံပါဆိုတော့ခန္ဓာကဒကာဓမ္မတို့ ခန္ဓာကအိုက်တယ်ခုလိုဒီဟိုဘက်ကထိုးနေတဲ့အခါနော်ခန္ဓာကအိုက်တော့ခန္ဓာထဲမှာဒုက္ခဝေဒနာပေါ်ဩငါနဲ့အိုက်လိုက်တာဆိုတော့မလျော်ဘူးမလျော်ဘူးတဲ့ဒုက္ခဝေဒနာပေါ်တာကငါဖြစ်နေပြီလျော်ပါရဲ့ဩဒါဒုက္ခဝေဒနာလေးပေါ်နေတယ်ဩဒုက္ခဝေဒနာလေးချုပ်နေတယ်ဆိုရင်လျော်တယ်ငါအိုက်တယ်ဆိုရင်သဘောပါ ဩဒါဖြင့်ဒကာရမတွေနေတိုင်းသုံးသပ်ပြီးဒကာရနေတွေကဒီနေရာနေပြန်ငါအေးတယ်ဟိုနေရာနေပြန်ငါဖူးတယ်ဆိုတော့ဝေဒနာကိုပဲငါရွဲဆွဲပြီးဒီကာလနေကြတော့ဝေဒနာကငါဖြစ်တော့ဒကာရမတော့မခက်လားဝေဒနာကတခြားငါကတခြားဒီတော့မနေဘူးလားတနည်းအားဖြင့်လဲဝေဒနာငါပဲဆိုတော့တကယ်ဒိဋ္ဌိတွေဖြစ်မနေဘူးလားအဲ့ဒါကြောင့် အိုက်တယ်ဆိုလို့ရှိရင်အိုက်တဲ့နေရာနေသနေနေပြီးကြလားအိုက်တဲ့နေရာလေးညံဆိုင်ပြီးကြလားအလွန်ဆုံးပူတဲ့နေရာအလွန်ဆုံးအိုက်တဲ့နေရာကိုယ်ပေါ်မှာပေါ်တဲ့နေရာတကယ်ကျွညံဆိုင်လိုက်တကယ်တဲ့ညံဆိုင်လိုက်နော်ညံဆိုင်လိုက်တော့ဒါဒီကာယံသပရိစ္ဆဖုဒ္ဓဗေသဝုတိကာယဝိညာဏဆိုတဲ့ဒုက္ခတောကာဝိညာဉ်ဒုက္ခဝိညာဉ်ပေါ်တာမပေါ်ဘူးလားအဲ့ဒီကဲတော့ပေါ်တာလေးကိုဒီကနေပြီးကြလားဩဒါဒုက္ခပေါ်တယ် နောက်ဒီဒုက္ခတွေပြတ်သွားပြန်တော့ဒုက္ခပြတ်တယ်သဘောကျဒုက္ခပေါ်ရင်ဒုက္ခပေါ်ရင်ဒုက္ခပြတ်တယ်ဆိုတော့ရှေ့မှာလည်းခန္ဓာကိုယ်ပေါ်မှာကဒုက္ခပဲပေါ်တယ်ပြတ်တာလည်းဘယ်လိုပြတ်တာငါပါလေအဲဒုက္ခပေါ်ရဲ့ဒုက္ခပြတ်တာကိုအော်နောက်ကနေပြီးအနုပရိပတ်တိကဒုက္ခပေါ်ရဲ့ဒုက္ခပြတ်တယ်လို့ဉာဏ်ကသိတယ်သဘောကျလားဒုက္ခပေါ်ရဲ့ ဒုက္ခပြတ်တယ်လို့ဘယ်သူကသိရလဲအဲ့ဒီညာကသိတော့ဒါအနုပฏิပတ်တိဖြစ်သွားတယ်ဒါနဲ့ဖလျော်တဲ့အသိညာအကျင့်ဖြစ်သွားတယ်ဒီကဒုက္ခပေါ်ရေဒုက္ခပြတ်တယ်ဒီကညာကကြည့်လိုက်တော့လေအော်ဒုက္ခပေါ်ရေဒုက္ခပြတ်ပြီလို့ပဲသိဒါဖြင့်ဒီရှိနဲ့ဒီသိသွားကြိုက်အရှိနဲ့အရှိနဲ့အသိနဲ့ကြိုက်တော့ဓမ္မာအနုပฏิပတ်တိ သဘောကျဒီကတပနော်ဒီကပါပါလေအနုပฏิပါတိလျော်တဲ့အချင်းမလျော်ဘူးလားဒီကပြတ်တာကဒုက္ခပေါ်၍ဒုက္ခပြတ်တယ်သိတဲ့ဉာဏ်ကလည်းဒုက္ခပေါ်ရင်ဒုက္ခပြည့်တယ်လို့ပဲသိ။ဩဒါပြန်အရှိနဲ့အသိဟာသိကြိုက်တယ်။သဘောကျ။ဘာနဲ့ပါကြိုက်ပါလဲ။အရှိနဲ့အသိနဲ့ကြိုက်တာဒီဆိုတော့ဩဒီတပနဲ့ဒီဓမ္မတည်ပြီးသတ်မိပါလား ဒီဓမ္မတက်နာမဓမ္မနဲ့နှစ်နာမဓမ္မအတော်ထမ်းမိတခါကျထမ်းမိဗလားထမ်းမိတော့ဒီအကျင့်ဟာအကျင့်မှန်ဆိုမလားအကျင့်မှားဆိုမလားအကျင့်မှန်ပဲတဲ့ဒကာဓမ္မတို့သိကြကြဒါကိုယ်ပေါ်မှာပူတယ်ဆိုတာလေးကဘာဝေဒနာတဲ့အဲဒီနေ့ဝေဒနာစဟောနေတယ်ပေါ့ဗျာအဲ့ဒါဒီဝေဒနာလေးကိုညာလင်းနဲ့ဖြတ်ဆိုနောက်ကနေညာလင်းနဲ့ဆရာဘုန်းကြီးက ဒုက္ခဝေဒနာဝိရိယမှာတော့ဒုက္ခဝေဒနာဝိရိယမိတိပဇာနာတိလို့ဘုရားကဟောတာနဲ့ဒါသိအောင်လုပ်အောင်မယ်ဆိုတဲ့နဲ့သိလိုက်တဲ့အခါကျတော့အော်ဒုက္ခဝေဒနာလေးပေါ်ပြီဒုက္ခဝေဒနာလေးပြတ်သွားတယ်လို့ဒီကနေလျော်အောင်သိလိုက်တာပေါ့လျော်အောင်သိလိုက်တဲ့အခါကျတော့ရှင်းရှင်းဒီကဓမ္မအနုပฏิပတ်တိသွားဖြစ်သဘောကျရှင်းပိုင်းကဘာပါလဲဒီနောက်ကအနုပฏิပတ်တိလျော်တဲ့အကျင့်အနုကလျော်တာပฏิပတ်တိကအကျင့် သဘောကျလျော်တဲ့အကျင့်မဖြစ်လားဒါဖြင့်ဘုရားသခင်ကိုခင်ဗျားတို့ပူဇော်နေတာငါဓမ္မလူဓမ္မပฏิပတ်တိကိုကျင့်နေတဲ့ပုဂ္ဂိုလ်ဟာအမြတ်ဆုံးနဲ့ပူဇော်နေတာသဘောကျဓမ္မအနုပฏิပတ်တိနဲ့နေတဲ့ပုဂ္ဂိုလ်ဟာဗါတဲ့အမြတ်ဆုံးနဲ့ပူဇော်တာပဲဟေးဆိုတာတကယ်ကျွဲကောင်းကောင်းရှင်း납ပါဒါဖြင့် ဒီကဒုက္ခဝေဒနာကကိုယ်ပေါ်မှာဖြစ်ပြဲဝိနည်းကညာငါတဲ့အော်ဒုက္ခဝေဒနာတွေဖြစ်ပြီးပြတ်သွားပြီလို့သိလိုက်သိလိုက်တော့ဒီဓမ္မနဲ့ဒီအနုဒီအနုပฏิပတ်တိညာဘယ်နဲ့လဲကြာမလျော်ဘူးလားတစ်ခါတည်းတော့မကြဘူးအင်းတစ်ခါတည်းကြတဲ့အခါကြတော့ဒကာဓမ္မတို့နေရကြလိုက်တာတဲ့နေရကြလိုက်တာအမြတ်ဆုံးတဲ့ပူဇော်တာဒီလိုဘုရားကိုအမြတ်ဆုံးတဲ့ပူဇော်တာ ဒီလုံးပဲဆိုတာကျင်납ဗလားကောင်းပြီဒီလုံးနဲ့ကျင်납တော့ဘုရားကဘယ်နဲ့ကြောင့်ဒီလုံးကိုအပူဇော်ကအပူဇာထဲမှာပရမာယပူဇာယပရမာယလွန်ကဲတော့ပူဇာယပူဇော်ခြင်းဖြင့်ပူဇာနာမပူဇော်သည်မြည်ဤဆိုတာပူဇေတိနာမပူဇော်သည်မြည်ဤဆိုတာဘယ်နဲ့ကြောင့်ဟောပါလိမ့်မလို့ဆိုတာဘုန်းကြီးကပဲအတိပ္ပယ်ရှင်းပေးပါရှင်းပေးပါမယ်တရားဓမ္မတွေဘာမှမပူပါနဲ့ ဒီပေါ်မှာဒုက္ခဝေဒနာပေါ်တယ်လို့ဆိုတော့ဒကာရမတို့ဒီအနုပฏิပတ်တိမလိုက်လိုက်လို့ရှိရင်ဘာဖြစ်မလဲလို့မေးဖို့မလိုဘူးလားလို့တော့ဒုက္ခဝေဒနာဒီမှာပေါ်တယ်ဒီကဒကာရမတွေကဩငါခဲ့ရလိမ့်ချင်းဟောဒိဋ္ဌိကလားဒိဋ္ဌိတဏမလားဘူးလားဒိဋ္ဌိတဏလားလို့ရှိရင်တဏသိเสียဥပါဒဥပါဒနာသိเสียကမ္မဘဝမလားဘူးလား ကဲကံကုန်ကြတယ်ဆိုတော့ဟောဒီခွေးကောင်းလားပေါ့ကံကုန်တော့သေရောသေတော့ဇာတိလားခွေးကောင်းမလားဘူးဩဒါဖြင့်သူ့ကိုဓမ္မနုဓမ္မပฏิပတ်တိနဲ့မပူဇော်လိုက်တဲ့အတွက်ရွတ်ရွတ်ကိုယ်ပိုင်လုပ်ကိုမလုပ်လိုက်တဲ့အတွက်ခွေးကောင်းဖြစ်ရှင်းမလားပရိစ္ဆေသမုပ္ပါဒီတိုင်းဆွဲမလားဘူးလားအမတန်ကြောက်เสียမကောင်းဘူးလားအဲ့ဒါကြောင့်ခမရတို့ဩဒီ ကိုယ့်အိမ်ကိုယ့်ရမှာခွေးလေးတွေကတခါကျွဲတဲ့အိမ်မှာလည်းခွေးရမွေးတတ်ပါတယ်နော်။ဟောတခြားမှာပဲသူတို့ကိုယ်ဝန်ဆောင်ပြီးကိုယ့်အိမ်နဲ့လာမွေးတာတွေတခုအမြင်တော့မရှိပဲဘူး။ဟာဒါတွေပါတွေပါလေမလို့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတွေသံဃာကအမျိုးမျိုးသူ့သားဆွဲသူ့သမီးဆွဲလို့ကြီးကိုဝင်မွေးရမှရှင်တ်။နဲ့တို့လို့ကိုမရဘူး။ရပါဘူး။ရပါဘူး။အဲ့ဒါ အမိသရကောင်းဖသရကောင်းသားသရကောင်းသမီးသရကောင်းတယောက်ယောက်ထဲကတော့ဖြစ်ရင်ဒါဒီဆွဲသွားတဲ့ပုဂ္ဂိုလ်ကြီးဖြစ်ထွေပဲဆိုတာကမှတ်ပြီလို့ကြည်စံတဘာမကျင့်မိပါလေညာဓမ္မာလူဓမ္မပฏิပတ်တိလမ်းကွဲကိုမလိုက်မိတဲ့အတွက်တခါကျွယ်ကိုကျိုးနေသွားသဘောကျဓမ္မာလူဓမ္မပฏิပတ်တိအလုံးမလုံးမိလို့ခွေးကောက်တက် ဒါကြောင့်ဘုန်းကြီးခဏခဏပြောတဲ့ဒကာဓမ္မတို့တော်ရရဘုံသားကြီးမြေတဲ့ကလေး40ရှေ့မှာကလေး40တောင်ရှိတယ်လို့ပြောဘူးဘုရားဆောင်းဆောင်မလားမို့ဘုရားလက်ထက်ကသေတော့ဒီပစ္စည်းဆွဲသားဆွဲနဲ့သူ့ပါဆွဲသားလေးတယောက်ရှိတယ်လူကျော်လေးအဲ့ဒါလေးအမွေပေးပြီးဒီကရထားခဲ့တာသူပစ္စည်းစိတ်မချဘဲနဲ့သေသွားလို့သေတော့ဒီမှကိုခွေးသဘောကျလားဒကာကျော်လုံလောက်ပါလား အဲ့ဒါဘုန်းကြီးတရားဓမ္မတွေဘာမကျင့်မိလို့ဒီသူပါကြီးခွေးပြပတိတောရိယဘုံနာခွေးပြပါလိမ့်မလဲဆိုတာကရိမ့်ပြီ။ဘာကြောင့်ပါလဲ။ဓမ္မနုဓမ္မပฏิပတ်တိမကျင့်မိ။ခိုင်းတာဖြင့်ဟောဒီခြေပိုင်းက၄ခုကဓမ္မနုဓမ္မပฏิပတ်ဟောဒီဓမ္မကဒုက္ခဝေဒနာကဖြစ်ပြီးဒီကာလခန္ဓာကိုယ်ပေါ်ပြက်သွားတယ်ဆိုတော့ဖြစ်ပြီးပြက်သွားပါလားလို့ခင်ဗျားတို့ကအကျင့်လေးနဲ့သိဘူးလား။သိပါဘူး။သိလို့ရှိရင်ဒီဒိဋ္ဌိလာပါ။မှန်ပါဘူး။ ဒီဒိဋ္ဌိတဏမလာလို့ရှိရင်ဖြင့်ဒိဋ္ဌိကတဏနဲ့တွဲရဲ့နော်လောဘကတံဒိဋ္ဌိကသံယုတ်တံကိုအဲ့ဒါတဏလာမလာရင်ဥပါဒံကမလာရင်ကံကရောကာမမလာပဲနဲ့ခွေးစာတိပဲနဲ့ဩဒီဓမ္မနုဓမ္မပฏิပတ်တိကဒီဟာတွေဖြတ်ပါလားဒီဒုက္ခတွေအကုန်ဖြတ်ပါလားဆိုတာပေါ့ဒီသမှုရိယသုံးခုလည်းဖြတ်လိုက်တယ်ဒီဒုက္ခရောဖြတ်လိုက်တော့ဩသမှုရိယချုပ်လို့ဒုက္ခချုပ် ရင်းမိမလားသမုဒိယသုံးခုချုပ်လို့ဒုက္ခချုပ်တော့ဩဓမ္မာတုဓမ္မပြုတိကျင့်တဲ့ပုဂ္ဂိုလ်ကဒုက္ခချုပ်ပါလားရှင်းမလားဓမ္မာတုဓမ္မပရိပတ်တိကျင့်တဲ့ပုဂ္ဂိုလ်ကဒုက္ခချုပ်ပါကလားဆိုတာလေဒီပရိစ္ဆေသမုပ္ပါလက်ငင်းပြလိုက်တဲ့ဖြစ်ပဲဖြစ်စဉ်ကြိုက်ပြလိုက်တဲ့ဖြစ်ပဲကြည်ကျင်နာနာသဘောကျတယ်ကျတယ်ဟုတ်လားကောင်းပြီဒါက အဲပါဇက်ပြောပြောနေတယ်လားသူပရိစ္ဆေသမုပ္ပါအကွက်ကြပြောနေတာလားဒါဖြင့်ဓမ္မနုဓမ္မပฏิပါတိမှာတပါခမည်းတော်ဤခေါင်းပြောင်းတဲ့ဇတ်ထုတ်ခေါင်းပြောင်းတဲ့ဇတ်ကြံကြီးကိုဖြတ်တောက်နိုင်တာတော့မရှိတော့ဘူးဒါဖြင့်ဘာအားကိုးကြမလဲဓမ္မနုဓမ္မပฏิပါတိကိုလေးစားစွာနဲ့အားကိုးရဘာအားကိုးကြမလဲဒါပဲရှိတယ်နော် ဒါကတော့ဘယ်ချိန်လုံးလို့အမေးထုတ်တော်မှာအိုကအနာမရောက်ခင်နာနာလောက်လိုက်ရှင်းမလားဘယ်ချိန်လောက်ပါပါလဲမရောက်ခင်ဆိုတာကလည်းနှက်ပြင်ရောက်မဲ့လူတွေဒီတဲ့တပုံကြီးပြတပတ်မှရောက်မဲ့ပုဂ္ဂိုလ်ပါနှက်ပြင်ဒီတရားပုဂ္ဂိုလ်မလာနိုင်မဲ့ပုဂ္ဂိုလ်ရှိသေးဟောင်းကြိုက်လို့လဲနာလို့ယဉ်နာလို့ဟုတ်လားအာခလုတ်တိုက်လို့လဲလို့ကျိုးလို့ဟုတ်လားရှိတော့ဩဒါအနည်းကလေးပါလား ဆိုတော့ယနေ့စလုံးမှာသူဟာတင့်ယနေ့စမလို့ရင်မတင့်ဘူးဆိုတော့ရှင်ရပါဗလားအဲ့ဒါအမှန်တန်လေးစားစွာနဲ့ခင်ဗျားတို့နားလည်အောင်ပြောပြီးဒီကလာနေတာကိုအကုရာစစ်လမ်းခွဲကိုပြနေတာကိုခင်ဗျားတို့ဒီဆရာနဲ့တွေ့လို့ဒီလမ်းကိုမလိုက်တော့ပါဘူးဆိုရင်ဩငါလူစင်စစ်ကခွေးကောင်းဖြစ်ရှင်လို့ပဲမှန်ပါ ခွေးကောင်းတက်ပြီးသွားကြံလို့ပဲဒီပြင်ဘာမှအဖြေထွက်ကြမရှိဘူးဒါခွေးဆိုတာအထက်တန်းကြပါသေးတယ်အပယ်လေးပါးနဲ့ဒီငရဲနဲ့ဆိုင်အထက်တန်းကြသေးတယ်ဂေါတကတို့ခွေးတစ်ခါခွေးတွေတစ်ပေါင်းတစ်သိန်းနဲ့မှာတော့ဂေါတကတို့လိုခွေးကြတော့အင်နာသူတိလာသေးတယ်တို့တော့ခင်ဗျားတို့ဒီတိုင်းနေတဲ့ပုဂ္ဂိုလ်ကဖြစ်မှာမဟုတ်ပါဘူးရှင်းမလား ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒုဗာအားကိုရမှာတော့ဆိုတာတော့သိပြီလားပါပါလိမ့်မယ်ဒါဖြင့်ခမည်းတော်သဏ္ဍာန်ဓမ္မတွေစုနေတာမှဟုတ်ကဲ့လားယောက်ျားတွေမိန်းမတွေပါနေတာယုတ်ဓမ္မနန္ဓမ္မတွေပဲလားအဲ့ဒီဓမ္မတွေကဖြစ်ပြပြတိုင်းပြတိုင်းအနုပရိပတ်တိလျော်မရှိဘူးသဘောကျ လျော်ကြည့်နေတဲ့ခါကြလို့ရှိရင်အကြောင်းတမှုတွေကတဏှာဥပါဒံကံမချုပ်ဘူးလားချုပ်ပါဗျာဒါဖြင့်နောက်လာမဲ့ခေါင်းပြောင်းရမယ်ဇာတိစရာမရဏတွေရောချုပ်ပါဗျာအော်ဒါဘာအားကိုးလိုက်လို့ခေါင်းပြောင်းလွတ်သွားပါလိမ့်ရှင်းမလားဗျာဩဓမ္မအနုဓမ္မပฏิပတ်တိလောက်အရေးကြီးတာမရှိဘူးခရကဒါနဲ့ပူဇော်တာကြိုက်ဆုံးလို့ဆိုတာများဟောတဲ့မှာပဲတဲ့ပူဇော်ကပူဇော်တဲ့မှာ ဓမ္မာနုပฏิပတ္တိဓမ္မာနုဓမ္မပฏิပတ္တိသောတတ္ထာတံပူဇေတိမာနေတိပရမယပူဇာယသိသိချာချာဟောတာဓမ္မညီတော်နာမဲ့ဒကာဒကမတွေမဲ့ဘိက္ခုညီမဘိက္ခုညီယောက်ျားတွေဘိက္ခုယောက်ျားတွေတနာလို့ရှိရင်ကွာငါဖေဟာဓမ္မာနုဓမ္မပฏิပတ်တိနဲ့ပူဇော်သမ်းပါကြီးအဲ့ဒါအပူဇော်မှအမြတ်ဆုံးပဲကွာသူတို့ခေါင်းမပြောင်းရလို့ငါမြတ်တယ်ပြောတာဘုရားကလည်းကြိုက်ဆုံးကိုယ့်အတွက်ကလည်းအန္တရာယ်ကင်းဆုံး ဘုရားကလည်းကိုယ့်အတွက်ကလည်းအန္တရာယ်ကင်းဆုံးကိုဖြင့်ခင်ဗျားတို့အန္တရာယ်ကင်းလို့ဖေးခြင်းရပါလိမ့်ဆိုတဲ့သူတို့တော့ဘုန်းကြီးတို့ကမပြောတာဘူးပြည့်ကျင်မှပြည့်မယ်အဲ့ဒါခန္ဓာပေါ်အောင်မှာကိုဗျခန္ဓာပေါ်ရင်တော့ဒိဋ္ဌိဘေးလို့တောင်ဇာတိဘေးတော့မလုပ်ဘူးဇရာဘေးကောဗျာတိမရဏဘေးကောဒီဟာလုပ်လိုက်မယ်ဆိုလို့ရှိရင်ဖြင့်သမှုရိယသစ္စာရဲ့ချုပ်ပြီးဒုက္ခသစ္စာလာသေးရဲ့ မလားတော့တယ်အန္တရာယ်ကင်းပေးခြင်းဆိုတာရဲဝံဆိုတာတောင်းခံနေတယ်ဒါပြန်ကကျွေးတကတစ်တွေဘယ်လို့ရေးကြည့်ပါလိမ့်ဒါပြန်ဓမ္မနုဓမ္မပฏิပတ်တိအလုံးလုံးနေလို့ရှိရင်ဖြင့်ဘုရားမှာဘုရားကိုလည်းအမြတ်ဆုံးပူဇော်တာလည်းပါသွားကိုယ့်အတွက်ခေါင်းမပြောင်းရခေါင်းပြောင်းတဲ့ဇက်ကိုလည်းသိမ့်လိုက်ပြန်ကကျွေးတကတစ်တို့ဘယ်နှချက်ပြီးသွားဘုရားပူဇော်တာလည်းအမြတ်ဆုံးပူဇော်မှုဖြစ်သွားတယ် ဘောကျကိုယ့်အတွက်သံဃာစကံကိုလည်းဖြတ်လန်းကသိချသွားတယ်သမ္မတနိဒာဓမ္မဆိုတဲ့အတိုင်းဒကာဓမ္မတို့သေသည်ချမ်းမဲ့နိုင်နိဗ္ဗာန်မှတပါးလည်းဘယ်မှမသွားဘူး။မြဲသွားတယ်ကွာ။ကျင်납ပါလား။ကောင်းပြီဒါဖြင့်ကိုယ်ပေါ်မှာဒုက္ခဝေဒနာပေါ်လို့ရှိရင်လည်းခမည်းတော်အဖြစ်အပျက်ကိုမြင်အောင်ကြည့်ရတယ်နော်။ဘာဖြစ်လို့မြင်အောင်ကြည့်ရအဖြစ်အပျက်ရှိလို့အဖြစ်အပျက်မြင်အောင်ကြည့်။ရှိတာကဘာရှိလဲ။ ဒါကြောင့်ပရိက္ခပါဠိတော်မှာဘုရားဆူဆူမစွန့်တော့သမုဒိယဓမ္မနမှုပသူဝဝေဒနာတုဝေရတိဝရဓမ္မနုပသူဝဝေဒနာတုဝေရတိဆိုတော့သမုဒိယနဲ့ဝရမြန်ဖြီးกว่าလို့ပါဠိတော်ကလည်းမလားလားမြန်မာလိုပြန်လိုက်တော့ဘယ်ရောက်သွားပါလဲအဖြစ်နဲ့ပြမြန်ဖြီးဒကာဓမ္မတို့ဘာပြောလိုက်ပါလဲဒါဖြင့်အဖြစ်နဲ့ပြရှိကအဖြစ်နဲ့ပြနောက်ကလျော်အဖြစ်နဲ့ပြသိတယ်မဲ့လိုက် ရှေ့ကအဖြစ်နဲ့ပြဲနောက်ကသိတာကလည်းအဖြစ်ပြက်ကိုသိတဲ့မဲမလျော်ဘူးလားဒါဖြင့်ဓမ္မအနုပฏิပတ်တိဖြစ်သွားပြီဒါကြနေရကြကောင်းပြီဓမ္မအနုပฏิပတ်တိလောက်လိုက်တာတဏှာဥပါဒံကံရှုပ်ဒီဘက်လာမဲ့ဇာတိတွေရောသိကြပြီမဟုတ်လားကောင်းပြီဒါဖြင့်ဘုရားကခေါင်းကနောက်ဆုံးမိတ်စကားလေးပါချတယ် ငါလည်းကွာအသင့်အသင့်နှလုံးသွင်းပြီးအသင့်အသင့်အာထုတ်တာနဲ့အထုမရှိတဲ့ဘုရားဖြစ်ငါရောက်ခဲ့တယ်ကွာငါရဲ့ဒီကံများကိုငါမှားကျင်တာကလည်းဒါပဲအသင့်အသင့်ကြံပေးတဲ့ကလာအသင့်အသင့်အာထုတ်ဆန်းပါဒါဆိုလို့ရှိရင်မင်းတို့ကိစ္စပြီးပါလိမ့်မယ်ဆိုတော့ဒီကအနိစ္စရှိပြီအနိစ္စသိပြီဒီအနိစ္စကိုအာထုတ်အဲ့တော့အသင့်အသင့်ကြံပြီးအသင့်အသင့်အာထုတ်လို့ရှိရင်ငါဘုရားဖြစ်လာတယ် လောကီဥမာငါပြောမှာကွာတဲ့စီးပွားရှာတဲ့ပုဂ္ဂိုလ်တော်မှအသင့်အသင့်ကြံပြီးအသင့်အသင့်အာထုမှစီးပွားဖြစ်တယ်။သင့်လျောင်ကြံသင့်လျောင်အာထုမှစီးပွားဖြစ်မယ်။လောကုတ္တရာငါပြောရလို့ရှင်နဲ့တဲ့အသင့်အသင့်ကြံပြီးအသင့်အသင့်အာထုမှပဲရမယ်။တပည့်ကြအဲ့ဒါမင်းတို့လည်းဒီတိုင်းလုပ်ပါလို့ဆိုတာပါဠိတော်မှာဒီတိုင်းပဲတိုက်တွန်းတယ် သဘောပါကြကာတာပြန်ဒုက္ခဝေဒနာလေးပေါ်ပြန်တော့လေဒကာဓမ္မတွေကကိုယ်ပေါ်မှာနေကြလေးလုံတဲ့ခါကျတော့ငွေလုံးလေးမလာဘူးအဲဒါလေးဟာအဲ့ဒီနေရာလေးအခုအသင့်အသင့်နှလုံးသွင်းလိုက်တဲ့ခါကျအော်ဝေဒနာပေါ်ရေးဒုက္ခပေါ်ရေးဒုက္ခပြတ်တာပဲမဆုံးနိုင်ဘူးလားအဲ့ဒီဒုက္ခပေါ်ရေးဒုက္ခပြတ်တာကိုကျွတ်တို့နောက်ကတော့အနုပရိပါတိကလည်းအော်ဒုက္ခပေါ်ရေးဒုက္ခပြတ်တယ်လို့သိပြီလား လျော်သေးဘူးလားလျော်တဲ့ခါကြလို့ရှင်းတယ်ဒုက္ခဝေဒနာပြည့်စရာတဏှာဥပါဒံကံလာသေးမလားတော့အကြောင်းမချုပ်အကြောင်းချုပ်တွေကဟိုဘက်ကခေါင်းနေတရားဓမ္မတွေဘာကောင်းလာကြရှိသေးလဲဩဒါဖြင့်ခေါင်းပြောင်းစားသိမ်ပေါ်လမ်းခွဲလမ်းခွဲကခွဲလိုက်တာကူအိုရာကနာယမြောက်ခင်ခုနကဓမ္မနုပတိဓမ္မပฏิပါဏိနဲ့မဲ့ခင်လမ်းခွဲချလိုက် ဒါကကျွန်မကံလန်းခွဲလိုက်တာသိပလားဓမ္မနုဓမ္မပฏิပတ်တိဆိုတာအဲ့ဒီပฏิပတ်တိကလမ်းခွဲပဲပฏิပတ်တိကဘာပါလဲကဲဒါဖြင့်ဒကာဓမ္မတို့မျက်လုံးတွေကမြင်တယ်ဆိုဥပ္ပခာနားတွေကကြားတယ်ဆိုကြားတဲ့သဘောလေးကဥပ္ပခာပဲသဘောကျအဲနှာခေါင်းတွေကနမ်းတယ်ဆိုတာလေလေရတွေကဘာဆော့ဆော့ပေါ်လာရအောင်အဲဝန်းတွေကနေပြီးကလမင်းဝန်းတွေကနေကြံကားစီကမတ်တာလေးတွေဟာကော အဲ့ဒီပေါ်တိုင်းပေါ်တိုင်းဥပ္ပခါလေးတွေဟာလဲသူ့နေရာသူညံတဲ့ပြီးကြလားဒီနေရာဖြစ်ပြီးဒီနေရာပြက်တယ်လို့နောက်ကညံကလေးသူကဒီနေရာပေါ်လို့ဒီနေရာပြက်တယ်ကျွတ်တို့ကဒီနေရာပေါ်လို့ဒီနေရာပြက်တယ်လို့သိလိုက်ရင်မရှိဘူးမလျော်ဘူးလားဒါပြန်ဒီဓမ္မနဲ့ဒီအနုပရိပတ်တိလျော်မဖြစ်နဲ့ရှင်းတယ်ကိုင်းမကိုင်းဒါပြန်ဥပ္ပခဝေဒနာပေါ်လဲ ခါကျွေးဓမ္မနဲ့အနုပฏิပတ်တိဖြစ်အောင်လုပ်ဓမ္မကဖြစ်ပြပြတော့သိတယ်ကလည်းဖြစ်ပြလို့သိလိုက်တာပေါ့ဓမ္မကပဲလို့ပြရတယ်ဖြစ်ပြပြတော့သိကပဲလို့သိရသိတဲ့အခါကျတော့ဓမ္မအနုပฏิပတ်တိဖြစ်မဖြစ်ဒါဘယောပူဇော်တာလည်းဒါပဲကျွတ်သံဃာဖြတ်တာလေဒါပဲဆိုတော့ဩတဲ့ဟုတ်တဲ့တရားပါလားဘုရားသခင်ကိုရမကြီးက ငါပူဇော်ခြင်းဒါနဲ့ပူဇော်ကြကွာအမြတ်စုပဲဆိုတဲ့ဥစ္စာဒီဒကာကျွဲတို့ဒကာတစ်တို့ကဲဟုတ်ကောင်းဟုတ်ဘူးသူပူဇော်ရတဲ့နဲ့အမြတ်ဆုံးတဲ့ကိုယ်သံဃာပြတ်တဲ့အဲမှာလေဒီမဲ့ဟာဖြတ်နိုင်ဆုံးပဲရှင်းပါခဲဒါပြန်ဝေနာ၃မျိုးကိုပေါ်ရကိုလှည့်ပြီးကျွတ်တို့ရှုလိုက်ရင်ရှင်းရင်ဝေဒနာကဖြစ်ပြဲအဲဖြစ်ပြဲလို့သိတာကဝေဒနာကဖြစ်ပြဲလို့သိတာက မိုက်ဆိုလို့ရှိရင်သမတ္တနိဒာဓမ္မဒီတရားမဖောက်ပြန်သွားဖြစ်မြဲတယ်ဖွေကောင်းလူကောင်းမပြောင်းတော့ဘူးกว่าတယ်နိဗ္ဗာန်ကမြဲတော့တယ်နိဗ္ဗာန်အသွားကမြဲတော့ဒီမဲ့ခင်ကနိဗ္ဗာန်မှတပါဘယ်မှမပို့တော့ဘူးသဘောကျနိဗ္ဗာန်ဆိုတာဒီဒီဃာဓမ္မတို့ဒုက္ခခတ်သိမ့်ငြိမ့်တာနိဗ္ဗာန်ကိလေသာပူတတ်သိမ့်တာနိဗ္ဗာန်ပဲသဘောကျ အဲဒုက္ခမျိုးစုံချုပ်ငိမ့်တာကောင်းပြီဒီနိဗ္ဗာန်ကိုပฏิပတ်တိကပို့မယ်အနုပฏิပတ်တိကပို့သဘောကျဘယ်သူကပို့မယ်အဲဓမ္မကမပို့ဘူးတဲ့အနုပฏิပတ်တိကလျော်ဖြစ်တဲ့အချင်းကပို့မယ်တကယ်ဆိုဘယ်သူကပို့အဲမလျော်ဖြစ်တဲ့ပုဂ္ဂိုလ်များကြလာလို့ရှိရင်ဖြင့်ခေါင်းတက်တဲ့ပဲပို့တာပဲဒါဖြင့်ဒကာဓမ္မတို့ဒါကသမာဓိဖြစ်မဲ့ခင်လား ဒီတိုင်းဝေဒနာတွေကိုဒုက္ခပေါ်လဲအဲသဘောကြိုက်တာဆိုတော့တဏှာဆွဲလန်းတဲ့ဥပါဒံအာထုတ်တဲ့ကာယကံမရှိကံဓာတိပဲသွားဒါပြန်ဝေဒနာ၃မျိုးဒကာဓမ္မတွေလှည့်ပြီးဖြစ်ပြမှာမရှိတဲ့ဒကာဓမ္မတွေဖြင့်ဒုက္ခဝေဒနာဖြစ်เสียတဏှာဥပါဒံကံဓာတိဒရာမရဏဒုက္ခဝေဒနာဖြစ်တော့ဒုက္ခဝေဒနာနောက်ကနေပြီးဒေါသတောကပရိဒေဝအဝိဇ္ဇာဝိဇ္ဇာပစ္စသင်္ခါရသင်္ခါရပစ္စဝိညာဏံသွားလိမ့် ဒါကဥပရိပန္နသပါဠိတော်မှာလာတယ်နော်ဥပေက္ခဝေနာရေးပေါ်တာကကျော်တဲ့ကတိတုကဖြစ်ပြမရှိမိဘူးဆိုပါတယ်မရှိမိတော့မသိလို့မရှိမိဒါပြန်ဥပေက္ခဝေနာဖြစ်ပြကိုမသိလိုက်တာကအဝိဇ္ဇာအဝိဇ္ဇာဖြစ်เสียသင်္ခါရလာအောင်ပါပဲသင်္ခါရဖြစ်เสียဝိညာဏဆိုတော့ခွေးခွေးဝိညာဏလာပေါ်တာကောင်းတယ်ဒါပြန်ဒကာဓမ္မတို့ဒီဝေဒနာသုံးမျိုးဒီကားလို့ဆိုလို့ရှိရင် ဘယ်လိုပုဂ္ဂိုလ်ကိုတရားဓုပေးရဒီတရားဟောရတာတော့ဆိုတော့တဏှာများတဲ့ပုဂ္ဂိုလ်ဝေဒနာရှုကြည့်ခါတိုင်းရက်တွေဟောခဲ့တာကစိတ်တွေဟောခဲ့အဲ့ဒါကဒိဋ္ဌိများတဲ့ပုဂ္ဂိုလ်စိတ်ဟောกว่าအခုကဘုရုဟောတာပါလေတဏှာများတဲ့ပုဂ္ဂိုလ်ကိုဝေဒနာဟောရမယ်ဒိဋ္ဌိများတဲ့ပုဂ္ဂိုလ်အဲ့တော့ခမည်းတော်ကခမည်းတဲ့ချိန်ငါတန်းငါတပီငါမင်းငါမင်းများနေတဲ့ပုဂ္ဂိုလ်じゃစိတ်ရှိတယ် လူချင်းရကြများနေတဲ့ပုဂ္ဂိုလ်ကဝေဒနာရှုသူ့ဟာနဲ့သူသူ့ဆွေးနဲ့သူ့နာနဲ့မှရတယ်တဏှာများရဲ့တဏှာများရဲ့ဝေဒနာရှုပါဝေဒနာသုံးပါးဆက်ရှုနေနော်ဘာကြောင့်လဲဝေဒနာပစ္စယတဏှာကရှိရှိသူကလုံလောက်ဘူးလားဒိဋ္ဌိများတဲ့ပုဂ္ဂိုလ်ကြတော့ငါစိတ်မစမ်းနဲ့လာတာဘူး ငါစိတ်ဆိုတော့ဒိဋ္ဌိမလားဘူးအဲ့တော့ဒိဋ္ဌိများတဲ့ပုဂ္ဂိုလ်ပရိသေတွေကလေးကဒိဋ္ဌိများဝန်းနေကြတဲ့ဘဝများကျော်ကဒိဋ္ဌိများတဲ့ပုဂ္ဂိုလ်ကြတဲ့စိတ်ရှုစိတ်ရှုရင်သူနိဗ္ဗာန်ရောက်လာတယ်ဗျာတဏှာများတဲ့ပုဂ္ဂိုလ်ကြတော့ဝေဒနာရှုတဲ့ဝေဒနာရှုလို့ရှိရင်ဖြင့်တဏှာများတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်ရောက်လို့ဆုံးတရားဟာဝေဒနာရှင်းမလားကောင်းပြီဒါဖြင့်တင့်တယ်တယ်လှပါတယ်လို့ အကောင်းကြိုက်အလှကြိုက်သမားတွေကြတယ်ရုပ်ရှုအကောင်းကြိုက်အလှကြိုက်ကြတယ်ရုပ်ရှုမှသူနိဗ္ဗာန်ရောက်မယ်ဆိုတာပေါ်လားသစ္စာမသိသေးတဲ့လောကကြီးထဲမှာ30ဘုံမှာဖြင့်သူကြိုက်ပြီးဒီကလာနေတဲ့ဘယ်အဖြစ်ဖြစ်သူ့မှာဖြင့်ဒုက္ခကြီးဆင်းနေတဲ့ပုဂ္ဂိုလ်ကြတော့ဓမ္မာနုပဒနာဆိုတဲ့သစ္စာရှုပြီအဲ့ဒီကြပါသူနိဗ္ဗာန်ရောက်ပြီးပြန်တာပဲဒါကြောင့်ကျင့်납ဗလားဒါကြောင့်သတိပ္ပံ၄ပါးပြောတာဟာ အတုပသူ့ဘထင်တယ်ဘယ်ဟာဖြစ်ဖြစ်လှကြိုက်တဲ့ပုဂ္ဂိုလ်ဟူသေးတော့ဖြင့်ကာယဆိုတဲ့ကိုယ်ကိုရှိပါမှန်ပါဗျာအာမေအပြင်ရောက်ရင်လူယူကျင်တာများတာပဲပြုတ်သေးသေးမသေးသေးရင်ယူရဖို့ပဲရည်ရှိနေတဲ့လူကြလို့ရှင်ဝေဒနာရှုဒေါသအာကြီးတဲ့ပုဂ္ဂိုလ်တွေကြလို့ရှင်စိတ်ရှုငါစိတ်မဆန်းနဲ့ဆိုတာစိတ်ကြီးရှုပဲသဘောကျလားအဲ30ဘုံမှာ အမှန်တန်ပြောစရာပွားစရာကောင်းတဲ့ပုဂ္ဂိုလ်ပဲဘုံဌာနပဲလို့သင်နေတော့သစ္စာရှိပြီဒီလိုဆိုသူကမ္မနာနဲ့သူတဲ့သွားပြန်တော့လေတခါကျွေးနေရကြသဘောပါဒါဖြင့်ဒကာမတို့လမ်းကောလွှဲတတ်ကြ။အိုရာကနာယာမရောက်ခင်ကိုဓမ္မာနုဓမ္မပฏิပတ်တိအလုပ်လုပ်ပါ။ရောက်မှတော့လုပ်မယ်လို့စိတ်မကူပါနဲ့ကိုကျိုးနေပြီလို့သာအောက်မိပါ ကျေနပ်ပလားကဲယနေ့ဒီရင်တော်ပါအောင်